ခန်းကြီး6အငယ်1မှ9မိမတကာတို့ထက်အစင်းလှသော အမတင်ချေရသခင်သည်အဘယ်ရက်သို့ကြွတော်မူသနည်းအကျွန်ုပ်တို့သည်တင်နှင့်အတူသူ့ကိုရှာရမည်အကြောင်းတင်ချေရသခင်သည်အဘယ်ရက်သို့လွှဲသွားတော်မူသည်ကိုပြောပါငါချေရသခင်သည်ဥယျင်တော်၌တစ်တီးကိုစား၍နှင်းပွင့်ကိုဆွယူမည်ဟု ဥယျာဉ်တော်တွင်နံ့သာတောသို့ဆင်းသွားတော်မူ၏။ငါချစ်ရာသခင်သည်ငါ့ကိုဆိုင်တော်မူ၏။ငါသည်လည်းသခင်ကိုဆိုင်ပေ၏။နှင်းတော၌ကျက်စားတော်မူ၏။ငါချစ်သောနှမ၊သင်သည်တိရဇမြို့ကဲ့သို့လှ၏။ယေရုရှလင်မြို့ကဲ့သို့တင့်တယ်၏။စစ်မျက်နှာကဲ့သို့ကြောက်မက်ဘွယ်ဖြစ်၏။သင်၏မျက်စိတို့ကိုငါမှလွှဲပါ သူတို့သည်ငါကိုအောင်ပြီးတင်းစပင်သည်လည်းဂိလန်တောင်ပေါ်မှဆင်းလာသောစိတ်ဆုကဲ့သို့ဖြစ်၏တင်းဤတွားတို့သည်လည်းရေချိုးရာမှတက်လာသောတိုးစုကဲ့သို့ဖြစ်ကြ၏တကောင်မြမရော အမွာသာဖွာတတ်ကြ၏နဗန်းဆန်ဂျာမပါတို့သည်တလဲသည့်ရှက်နှင့်တူကြ၏မိဖုရားချုပ်ကျိမောင်းမမိတ်တန်ရှိကျိအပြိုတော်အတိုင်းမတိရှိကြ၏ငါဂျိုငါဤဆုံးလင်းသူသည် ငါ၌တပါးဒီရှိ၏ဖွမ်းမြင်သောမိခင်၌အချစ်ဆုံးသောသမီးဖြစ်၏လူမျိုးသမီးတို့သည် သူ့ကိုမြင်၍ကောင်းချီးပေးကြ၏မိဖုရားများနှင့် မုံမမိတ်တံများတို့သည်ချီးမွမ်းကြ၏အငယ်တဆေမ73လာကဲ့သို့တင့်တယ်လျက်နေကဲ့သို့ထွန်းလင်းလျက်စစ်မျက်နှာကဲ့သို့ကြောက်မဲ့ဖွယ်ဖြစ်လျက်နာနဲ့ကဲ့သို့မျောရှုသော သူတို့သမီးကားအဘယ်သူနည်းကျိုင်ထဲမှာတစ်တီးများကိုကြည့်ရှု၍စပြည့်နယ်ပင်တန်သည်မတန်သည်ကို၎င်းတလဲပင်ပွင့်သည်မပွင့်သည်ကို၎င်းတိချင်းဟံငါပြုစုသောဥယင်တို့ငါဆင်းသွား၏တတိမယမီငါဝိညာဉ်သည် အမိနတိယထာကို စီးတဲ့ကဲ့သို့ဖြစ်၏ အိုရှုလမိတ်ပြန်လာပါပြန်လာပါအကျွန်ုပ်တို့သည်တင့်ကို ရှုမြင်ရမည်အကြောင်း ပြန်လာပါ ပြန်လာပါ ရှုလမိတ်၌အဘယ်သို့သောအရာကို တွေ့မြင်ကြလိမ့်မည်နီစစ်တပ်နှစ်တပ်ကဲ့သို့ တွေ့မြင်ကြပါမည်